အခန်းကြီး19အငယ်1မှ30တင်းဖျားသခင်သံရဖျားပြီးတော်မူသော ပြည်၌နေသော လူမျိုးတို့ကိုတင်းဖျားသခင်သံရဖျားပယ်ဖြတ်တော်မူသည်ဖြင့်တင်းဒီသူတို့အရာ၌ဝင်စား၍သူတို့မျိုး သူတို့အိမ်၌နေသောအခါတင်းဖျားသခင်သံရဖျားသည် အပိုင်ပြီးတော်မူသောထိုပြည်အတွင်း၌မြို့သုံးမျိုးတို့ကိုခွဲထားရမည်လူအသက်ကိုတတ်မိသောသူအပေါင်းတို့သည် ထိုမြို့သို့ပြေးနိုင်မည်အကြောင်း၊သင့်အမွေခံစရာဘို့သင်၏ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်ကိုသုံးပိုင်းပိုင်း၍လမ်းခရီးကိုလည်းပြင်ဆင်ရမည်။လူအသက်ကိုသတ်မိ၍ကိုယ်အသက်ချမ်းသာစေခြင်းငှါထိုမြို့သို့ပြေးရသော သူ၏အမှုဟူမူကား၊လူသည်ထင်းခုတ်ခြင်းငှါအဘော်နှင့်တောသို့သွား၍သစ်ပင်ကိုခုတ်လှဲစဉ်အခါ၊ပုဆိန်သည်အရိုးကျွတ်၍အဘော်ကိုထိသောကြောင့် မိမိအဖော်သေအောင် ပြုမိသောသူနှင့်တူ၍ရန်ငြိုးဖွဲ့ခြင်းမရှိဘဲ၊မိမိအဘော်ကို အမှတ်တမဲ့သတ်မိသောသူသည်၊ထိုမြို့တစုံတမြို့သို့ပြေး၍အသက်ချမ်းသာရလိမ့်မည်။သို့မဟုတ်သေစားသေစေသောသူသည်စိတ်မာန်ထစဉ်အခါ၊လူသတ်ကိုလိုက်လျက်၊ခရီးဝေးသောကြောင့်မှီ၍သတ်လိမ့်မည်။ထိုသို့မသတ်သင့်။အကြောင်းမူကား၊ထိုသူသည်မိမိအဘော်ကို ရန်ညှိုးဖွဲ့ခြင်းမရှိသောကြောင့်အသေးသက်ချင်းကိုမခံထိုက်ထို့ကြောင့်မြို့သုံးမြို့ကို ခွဲထားရမည်ဟုငါမှားထား၏ယနေ့ငါမှားထားသမျှသောဤပညာတော်တို့ကိုကျင့်ဆောင်၍ဒီဘုရားသခင်သာရဘုရားကိုချစ်သောစိတ်နှင့်အစဉ်မြဲလမ်းတော်သို့လိုက်လျင်၎င်းတင်းဤဘုရားသခင်သာရဘုရားသည်တင်းဤဘိုးဘေးတို့အားပေးခြင်းငှာဂတိထားသောပြည်ရှိသမျှကိုတင့်အားပေးတော်မူ၍ သင်၏ဘိုးဘေးတို့အားကျိန်ဆိုသည်အတိုင်းတင့်နေရာပြည်ကို ကျယ်ဝန်းစေတော်မူလျင်၎င်းသင်၏ဘုရားသခင်သာရဘုရားသည်တင့်အမွေခံเสียဖို့ပေးတော်မူသောပြည်၌အသေးမကန်ထိုက်သောသူသည်အသေးခံ၍လူအသက်ကိုတတ်သောအပြစ်သည်တင့်အပေါ်မှာမရောက်မီအကြောင်းယခုဆိုခဲ့ပြီးသောမြို့ သုံးမြို့မှတပါ အခြားသောမြို့သုံးမြို့တို့ကိုထပ်၍ခွဲထားရမည် အငယ်7မှ21တဏီကမိမိအဖော်ကိုရန်ညှိုးဖွဲ့သည်ဖြင့်ချောင်းမြောင်း၍တေအောင်တိုက်တော်သူသည်ထိုမြို့စုံတစ်မြို့သို့ပြေး၍ရောက်တော်လဲသူနေရာမြို့၌အသက်ကြီးသူတို့သည် လူကိုဆေလွတ်၍ထိုသူကိုဆောင်ခဲ့သည်ဖြင့်တေစီခြင်းဟံတေစားတေစီသောသူ၏လက်၌အလရကြမည်တင်းမျက်စိသည် သူ့ကိုမတနာရတင်းသည်ချမ်းသာရမည်အကြောင်း လူအသက်သက်ချင်းအပြစ်ကိုဣဒရေလအမျိုးမှပယ်ရှင်းရမည်။တင်း၏ဘုရားသခင်သာရဘုရားသည်တင့်အားအပိုင်ပေးတော်မူသောပြည်မှအမွေခံရမည်၌ရှေးလူဟောင်းတို့သည်စိုက်ထားနှင့်သောအိမ်နီးချင်း၏မြေပန့်တိုင်ကိုမရွှေ့ရ။လူသည် ပြုမိသောဒုစရိုက်ပြစ်မှားမိသောအပြစ်ကိုစစ်ကြောသောအခါတက်တေခံတူသည်ရှိလျင်သူ၏စကားမတီးရတက်တေခံနှစ်ဦးသုံးအားဖြင့် စကားရှိသည်များတို့သည်တည်ရလိမ့်မည်မမှန်သောတသက်ခံတယောက်သည် သူတစ်ပါးတစ်ဖက်၌မမှန်သောတသက်ကိုခံလျင်တရားတွေ့သော သူနှစ်ယောက်တို့သည်ဒါဝရဖျားရှိတော်သို့၎င်းထိုကာလ၌ရှိသောယေပရဟိတရားသူကြီးရှိသို့၎င်း လာသည်ဖြင့်တရားသူကြီးတို့သည်စေစေစစ်ကြော၍ထိုတက်တေခံသောသူသည်မိမိအဖို့တစ်ဖက်၌မမှန်သောတက်တေကိုခံပြီးလျင် မိမိအပေါ်၌ပြုမိဟုအကြံရှိသည့်အတိုင်းသူ၌ပြုရမည်ဒုစရိုက်အပြစ်ကိုသင်တို့အထဲကထိုတို့ပယ်ရှားရမည်ကျွင်းသောသူတို့သည်လည်းထိုတရင်ကိုကြား၍ကြောက်သောကြောင့်နောက်တဖန်ထိုတို့သောဒုစရိုက်ကိုမပြုဘဲနေကြလိမ့်မည်တင်းမျက်စိသည် မတနာရအသက်အတွက်အသက်ကို၎င်းမျက်စိအတွက် မျက်စိကို၎င်းတွားအတွက်တွားကို၎င်း လက်အတွက်လက်ကို၎င်း၊ခြေအတွက်ခြေကို၎င်းဒဏ်ပေးရမည်